တမန်တော်ဝတ္ထုအခန်းကြီး9အငယ်1မှ6တို့ရတွင် အာနနိနှင့်ရှဖိရိအမည်ရှိသောလင်မယားနှောက်တို့မူကားဥစ္စာတစုံတစ်ခုကိုရောင်းပြလင် ထိုသူသည်မိမိခင်မွန်းနှင့်သဘောတူလျက်အဖိုးဤတဖို့ကို ထိန်ဝှက်သည်ဖြင့်တဖို့ကိုသာယူဆောင်ခဲ့၍တမန်တော်တို့၏ခြေရင်း၌ထားလေ၏ပေကျုကလည်းအာနနိတင်သည်တန်ရှင်းသောဝိညာဉ်တော်ကိုလှည့်စား၍ မြေကိုရောင်းသောအဖိုး၏တဖို့ကိုထိမ်ဝှက်မိအကြောင်းစာရန်သည်တင်းစိတ်နှလုံးကိုအပဲကြောင့်ပြည့်စေရသည်။ထိုမြေရှိစဉ်တွင် ကိုပိုင်သည်မဟုတ်လော။ရောင်း၍ရသောအဖိုးသည် ကိုဥစ္စာဖြစ်သည်မဟုတ်လော။အပဲကြောင့်ဤသို့ကြံစီသည်။လူကိုသာမှုသာပြောပြီးမဟုတ်။ဘုရားသခင်ကိုလည်းမှုသာပြောပြီးဟု ပေကျုဆို၏။ထိုစကားကိုကြားလျင်အာနဏိသည်လဲ၍တည်၏ ထိုအကြောင်းအရာကိုကြားသောသူ အပေါင်းတို့သည် အလွန်ကြောက်လန့်ခြင်းသို့ရောက်ကြ၏။လုလင်တို့သည်လည်းထ၍အလောင်းကောင်ကိုအဝတ်နှင့်ပတ်ရစ်ပြီးလျှင် ဆောင်သွား၍သင်္ဂြိုဟ်ကြ၏။ထိုနောက်သုံးနာရီခန့်လောက်ကြာလျှင်၊သူ၏ခင်ပွန်းသည် ဖြစ်ခဲ့ပြီးသောအမှုအရာကိုမသိဘဲလျက်ဝင်လာ၏။ပေတရုကလည်း၊ဤမျှလောက်နှင့်မြေကို ရောင်းသလော ငါအားပြောလော့ဟုမေးလျှင်ထိုမိန်းမကဟုတ်ပါ၏ဤမြတ်လောက်နှင့်ပင် ရောင်းပါသည်ဟုဆို၏ပေတျုကလည်းထာဝရဘုရား၏ဝိညာဉ်တော်ကိုစုံစမ်းမည်ဟုသဘောတူနှင့်အဘဲကြောင့်ကြံစီကြသနည်းကြည့်ရှုလော့တင်းခင်မုန်းကိုတင်းကြိုသောသူတို့၏ခြေသည်တကားနာမှရှိသည်ဖြစ်၍တင့်ကိုလည်းဆောင်းသွားလေဥမိဟုဆိုသောခဏချင်းတွင်ထိုမိမ္မာသည် ပေကျူ၏ခြေရင်း၌လဲ၍တေလေ၏ လူလင်တို့သည်လည်းဝင်၍ထိုမိမသေးသည်ကို တွေ့လျင် ဆောင်သွား၍ဒီခင်ပွန်းအနားမှာတင်းကြိုကြ၏တင်းဝင်သူအပေါင်းမှဆ၍ထိုအကြောင်းအရာကိုကြားရသော သူအပေါင်းတို့သည်အလွန်ကြောက်လန့်ခြင်းသို့ရောက်ကြ၏အငယ်၁၂မှ၁တမန်တော်တို့သည်လည်းလူများရှိမှ နမိတ်လက္ခဏာအံ့ဘွယ်သော အမှုရာများကို ပြုကြ၏ ထိုသူအပေါင်းတို့သည်ရှောလမုန်ကနားပြင်၌တညီတညွတ်တည်းနေကြသဖြင့်၊ကြွင်းသောသူတစုံတယောက်မျှမပေါင်းဘော်ဝံ့သော်လည်း၊လူများတို့သည် ကောင်းကြီးပေးကြ၏။သခင်ဘုရား၌ယုံကြည်သောယောက်ျားမိန်းမအပေါင်းတို့သည်သင်းဝင်ကြ၏။ပေတရုသည်လမ်း၌ရှောက်သွားစဉ်၊အနာစွဲသော သူတို့တွင်တယောက်ယောက်ကို သူ၏အရိပ်လွှမ်းမိုးစေခြင်းငှါလူနာတို့ကိုလမ်းနားသို့ထုတ်၍ခုတင်မွေ့ရာပေါ်မှာထားကြ၏။ ပတ်လည်ဝန်းကျင်၌ရှိသောမြို့သူရွာသားအပေါင်းတို့သည်အနာဆွဲသောသူနတ်ဆိုးညင်းဆဲသောသူတို့ကို ဆောင်ခဲ့လျက်ယေရုရှလင်မြို့သို့စုဝေးလာကြ၍ထိုသူအပေါင်းတို့သည်အနာကင်းလွတ်ခြင်းသို့ရောက်ကြ၏အငယ်၁မှ25ထိုအခါယေဘုဟိမင်းနှင့်ဇတုကဲဖြစ်သောထိုမင်း၏အပေါင်းဖော်ရှိသမျှတို့သည် ထ၍ဒေါသအမျက်နှင့်ပြည့်ကြသဖြင့်တမန်တော်တို့ကိုဖမ်းဆီး၍ထောင်ထဲ၌လှောင်ထားကြ၏ညအခါသာရဖျား၏ကောင်းကင်တမန်သည် ထောင်တကားကိုဖွင့်ပြီးလျှင် ထိုသူတို့ကိုနှုတ်၍တင်တို့တွားကြလော့ဗိမာန်တော်၌ရပ်၍အသက်ရှင်ခြင်းတရားစကားအလုံးစုံကို လူများတို့အားဟောပြောကြလော့ဟုမှားထား၏ ထိုစကားကိုကြားလျင်နာနဲ့စောစောဗိမာန်တော်သို့ဝင်၍ဆုံးမဩဝါဒပေးကြ၏ယေဘရဟိမင်းနှင့်သူ၏အပေါင်းဖော်တို့သည် လာကြသဖြင့်လွတ်အရာရှိမှဆ၍ဣဒရေလလူတို့တွင် အသက်ကြီးသောသူအပေါင်းတို့ကို စုဝေးစေပြီးမှတမန်တော်တို့ကို ခေါ်စေခြင်းဟာလူလင်တို့ကို ထောင်သို့စေလွှတ်ကြ၏ မင်းလူလင်တို့သည် ထောင်သို့ရောက်လျှင်၊တမန်တော်တို့ကို ထောင်ထဲမှာမတွေ့သည်ရှိသော်ပြန်ကြ၍ထောင်တံခါးလည်းအထူးသဖြင့်လုံခြုံစွာပိတ်လျက်၊ထောင်ကိုစောင့်သောသူတို့လည်းတံခါးပြင်မှာရပ်နေကြသည်ကို အကျွန်ုပ်တို့သည် တွေ့ပါ၏။ဖွင့်ပြီးမှ အထဲ၌အဘယ်သူကိုမျှမတွေ့ပါဟုကြားလျှောက်ကြ၏။ယဇ်ပုရောဟိတ်မင်းနှင့် ဗိမာန်တော်မှူးအစရှိသောယဇ်ပုရောဟိတ်အကြီးတို့သည်ထိုစကားကိုကြားလျှင် ထိုအမှုသည်အဘယ်သို့သော အမှုဖြစ်လိမ့်မည်နည်းဟု၍တွေးတောခြင်းရှိကြ၏ထိုအခါလူတယောက်သည်လာ၍ထောင်ထဲမှလှောင်ထားသော သူတို့သည်ဗိမာန်တော်၌ရက်လျက်လူများတို့အားဆုံးမဩဝါဒပေးကြပါသည်ဟုလျှောက်လေ၏အငယ်26မှ32 ထိုအခါဗိမာန်တော်မူသည်မင်းလုလင်တို့နှင့်အတူသွားပြန်လျှင်မိမိတို့ကိုလူများတို့သည် ကြောက်ခဲနှင့်ပြည်မိကိုစိုးရင်သောကြောင့်တမန်တော်တို့ကိုအနိုင်ထက်မပြုဘဲခေါ်ဆောင်လေ၏ထိုတို့ခေါ်ဆောင်ပြီးလျှင်လွတ်အရာရှိတို့ရှေ့မှထား၍ယေဘရဟိမင်းကထိုနာမကိုအမိပြု၍မဆုံးမမသွန်သင်မိအကြောင်းငါတို့သည်တင်တို့အားကြက်တီးစွာ စီရင်မှထားသည်မဟုတ်လောယခုကြည့်ကြ ယေရုရှလင်မြို့ကိုသင်တို့အယူဝါဒနှင့် ပြည့်စေသည်ဖြစ်၍ငါတို့အပေါ်သို့ ထိုသူ၏အသွေးကို ရောက်စေခြင်းငှါသင်တို့ကြံစည်ပါသည်တကားဟု မေးမြန်းပြောဆိုကြ၏။ပေတရုနှင့်အခြားသောတမန်တော်တို့ကလည်း၊လူ၏စကားထက်ဘုရားသခင်၏စကားတော်ကို နားထောင်သင့်ပါ၏။သင်တို့သည်သစ်တိုင်၌ဆွဲ၍ ကွပ်မြတ်သောယေရှုကိုငါတို့ဘိုးဘေးများ၏ဘုရားသခင်သည်ထမြောက်စေတော်မူပြီးဤဒေလလူအပေါင်းတို့အားနောင်တတရားနှင့်အပြစ်လွတ်ခြင်းအခွင့်ကို ပေးစေခြင်းဟာထိုသူကိုအစိုးရသောအရှင်အရာ၌၎င်းကယ်တင်သောသခင်အရာ၌၎င်းဘုရားသခင်ခန့်ထား၍မိမိလက်ရလက်တော်နှင့်ချီးမြှင့်တော်မူပြီးထိုအကြောင်းအရာတို့သည်အမှန်ဖြစ်ကြောင်းကိုငါတို့သည်တက်တည်ခံ ဖြစ်ကြ၏ဘုရားသခင်၏စကားတော်ကိုနားထောင်သောသူတို့အားပေးသနာတော်မူသောတန်ရှင်းသောဝိညာဉ်တော်သည်လည်းတက်တေခံဖြစ်တော်မူသည်ဟု ပြောဆိုကြ၏အငယ်33မှ42ထိုစကားကိုကြားလျင်ထိုသူတို့နှလုံးသည်ကွဲပြတ်မတတ်ဖြစ်၍တမန်တော်တို့ကိုကုမြတ်ခြင်းဟာအချင်းချင်းတိုင်ပင်ပြောဆိုကြ၏ ထိုအခါလူအပေါင်းတို့ရိုသေသောသူ၊ဂမလိလအမည်ရှိသောနိဿရည်းဆရာဖာရိရှဲတယောက်သည်လွှတ်တော်ပေါ်၌ထ၍တမန်တော်တို့ကို ပြင်သို့ခဏထွက်စေပြီးလျှင်၊ဣသရေလလူတို့၊ဤသူတို့အားအဘယ်သို့ ပြုမည်အရာကိုသတိနှင့်ဆင်ခြင်ကြလော့။အကြောင်းမူကား၊အထက်ကသုဒအမည်ရှိသော သူတယောက်သည်ထသဖြင့် ငါသည်လူတာမညမဟုတ်ဟု ဆိုသည်ဖြစ်၍သူ၌လူလေးရာမျှလောက်စီးကပ်ကြ၏ထိုသူသည်ပျက်စီးခြင်းသို့ရောက်၍သူကိုယုံကြည်သမျှသော သူတို့သည်ကွဲပြားပျောက်ပြက်ကြ၏ထိုသူနောက်ငွေတော်ခွဲစဉ်ကာလယူဒအမည်ရှိသောဂါလိလဲလူတယောက်သည်လည်းထ၍မိမိနောက်သို့လူများကိုသွေးဆောင်လေ၏ထိုသူသည်လည်းပျက်စီးခြင်းသို့ရောက်၍ သူ့ကိုယုံကြည်သမျှသောသူတို့သည်ပျောက်လွင့်ကြ၏။ယခုလည်းဤသူတို့ကိုရှောင်ရှား၍အလိုအလျောက် ရှိကြပါစေဟုငါဆို၏။ဤအကြံဤအမှုသည်လူ၏အကြံလူ၏အမှုဖြစ်လျှင်ပျက်စီးခြင်းသို့ ရောက်လိမ့်မည်။ဘုရားသခင်၏အကြံအမှုဖြစ်လျှင်သင်တို့သည်မဖျက်ဆီးနိုင်ကြ။သင်တို့သည်ဘုရားသခင်၏အာဏာတော်ကိုဆန်သောသူမဖြစ်မည်အကြောင်းသတိပြုကြလော့ဟု ပြောဆို၏ထိုစကားကိုနားထောင်ကြသဖြင့်တမန်တော်တို့ကိုခေါ်၍ရိုက်နှက်ပြီးမှယေရှု၏နာမကိုအမိပြုလျက်မဟောမပြောမိအကြောင်းမြစ်တား၍လွတ်ကြ၏တမန်တော်တို့သည်လည်းသခင်ယေရှု၏နာမတော်ကြောင့်မိမိတို့သည်အရှက်ခွဲခြင်းကိုခံထိုက်ကြသည်ဟု မှတ်တော်မူသောကြောင့်ဝမ်းမြောက်သောစိတ်ရှိ၍လွတ်တော်မှ ထွက်သွားကြ၏ဗိမာန်တော်၌၎င်း အိမ်၌၎င်းနေတိုင်းအစဉ်ဆုံးမတွင်တင်လျက်ယေရှုသည်ခရစ်တော်ဖြစ်၏ဟု၍အေဝံဂေလိတရားကိုမပြတ်ဟောပြောလျက် နေကြ၏